ဒီနေ့ဝိသကမာသမာသဘုဒ္ဓနေ့ပါပဲဘုဒ္ဓနေ့ဆိုတော့ဘုရားဘာသာဖြစ်ကြတဲ့ပုဂ္ဂိုလ်များဟာဘုရားနေ့နဲ့ပတ်သက်ပြီးတော့ဘုရားပူဇော်တဲ့အနေနဲ့ပေါ့လေလူမျိုးအလိုက်တိုင်းပြည်အလိုက်ပေါ့လေဝိသကပွဲကြီးဆင်နွှဲကြပါတယ် ကိုကြီးတို့ဒီမှာကတော့ဝိသပွဲရှင်မဲဖို့တော့မဟုတ်ပါဘူးဘုရားနည်းနဲ့ပတ်သက်ပြီးတော့ပြောသင့်တဲ့အချက်ကလေးတွေပြောဖို့ပါပဲခွန်ကြီးကတရားလေးတွေကိုအစီအစဉ်ထားပါတယ်မြတ်စွာဘုရားဟာဒီနေ့ဒီရက်အခုဘုရားကခေါ်တဲ့နေရာဌာနဘောဓိတွေအောက်မှာ တရားဓမ္မတွေရှင်းသုံးလို့ကိလေသာတွေမှန်လည်းမြလေးမဲ့နဲ့အပြတ်ခါလည်းရှင်းတယ်နောက်ဆုံးအရဟတမနဲ့ကိလေသာတွေအပြတ်ရှင်းလိုက်တဲ့အခါပပိယုတဉာဏ်တော်ကြီးကိုရရှိပါတယ်အခြားခြားဗုဒ္ဓဉာဏ်တော်ကြီးနဲ့အတူပေါ့ပပိယုတဉာဏ်တော်ကြီးရရှိတယ်အဲဒီပပိယုတဉာဏ်တော်ကြီးရရှိတာကိုပဲဘုရားလို့ခေါ်တာပါပဲဒီဘုရားဖြစ်ပါတယ် အဲဒီလိုအရတမနဲ့ကိတာတွေကိုပယ်ဖြတ်ပြီးတဲ့အခါအတိအတိသစ္စာကနာခေါ်တဲ့ဆင်ញင်မှုတွေဖြစ်ပါတယ်ပတ္တပတိနဲ့အခိုက်အတန့်မှာမိမိရရှိသွားတဲ့အမက်ကိုဆင်ញင်လားဖိုလ်ကိုဆင်ញင်လားချုပ်ရင်းတဲ့နိဗ္ဗာန်ကိုဆင်ញင်လားပယ်ပြီးကိလေသာတွေကိုဆင်ញင်လားမပယ်ရသေးတဲ့ကိလေသာကိုဆင်ញင်လားဆင်ញင်တဲ့ ပြစ္ဆခန္ဓာစိတ်အချိန်ပေါ့၅ချိန်ပဲထို့သူသက္ကရာဂမိနဲ့ကြာပြီးတဲ့နောက်ပိုင်းမှာလည်း၅ချိန်အဲအနာဂမိနဲ့ကြာပြီးတဲ့နောက်ပိုင်းမှာလည်း၅ချိန်အားလုံး15ချိန်ရတ္တမရပြီးတဲ့နောက်ပိုင်းမှာဆင်ញင်တော့ရပြီးသားမဲ့ရယ်ဖူရယ်နိဗ္ဗာန်ရယ်ပြီးတော့ပယ်ပြီးကိလေသာလောက်ပဲဆင်ញင်တော့တယ် မပယ်ရသေးတဲ့ကိလေသာတွေကမရှိတော့ကုန်းသွားတယ်အဲ့လိုပယ်သိကိလေသာတွေအတိအတိပေါ်ပြီးဆင်းရဲလာရမှာလောဘခေါ်တဲ့ကိလေသာအလှည့်ရောက်သွားတဲ့အခါဒီလောဘကြောင့်တန်တရားတွေဆောင်လုံးမှာဆင်းရဲဒုက္ခတွေရောက်ရတာဒီကိုတော့ငါတွေ့ပြီဆိုပြီးတော့ဒီကိုငါနိုင်ပြီဆိုပြီးတော့အမှန်တော့ဝတ်တာတဲ့ ကုဒံကာထာပေါ့လေမြတ်စွာဘုရားကစိတ်ထဲမှာကျင့်တော်မူပါတယ်မြတ်စွာဘုရားစိတ်ထဲမှာကျင့်တဲ့ဥဒံကာထာကတော့နေကဇာတိသံသာရံသန္တဝိသာအနိကိသံကာကာရံကဝေသံတောဒုက္ခဇာတိကုဏကုဏံကာကာကတိတောစီမူကုဏကေယနာကာစီ သဗ္ဗတိဘာဇုကဘေကခာကုတံဝိသင်္ခတံဝိသင်္ခါရကတံစိတ်စိတ်တံသနာနံခယမယကတဲ့သက်စွာဘုရားစိတ်ထဲမှာရှိနေတာနော်ခွန်ကြီးကအတန်ထုတ်ပြီးတော့ဒီမှာပရိသတ်နားထောင်ရအောင်ဆိုပြီးတော့ပြောပြတာအတိပ္ပယ်ကတော့ဘဝတိဖြစ်ရခြင်းဟာပုဏ္ဏတိဒုက္ခဘေးတွေနဲ့ရောထွေးနေတာမဟုတ်လို့ခဏခဏ ချင့်ကပ်ရတာဟာဆင်းရဲတယ်ဘဝတည်းကိုဖန်တီးတတ်တဲ့တဏှာယောက်ျားလက်သမားကိုမတွေ့သေးလို့ရှိရင်အဲဒီဘဝတည်းဇာတိဆင်းရဲဟာနောက်ဆုံးမသွားပါဘူးတဲ့မကင်းပါဘူးတဲ့အဲဒီအကြောင်းတစ်ချက်ကြောင့်ခန္ဓာကိုယ်အိမ်ကြီးကိုဆောက်လုပ်တတ်တဲ့တဏှာယောက်ျားလက်သမားကိုမနာမနေရှားဖွေရှားဖွေတော့မှာ တဏှာယောက်ျားလက်သမားကိုမြင်နိုင်တဲ့သဗ္ဗညိတဉာဏ်တော်ကြီးမရသေးလို့ဒုက္ခလောက်လေးအပ်တဲ့ခြင်းနဲ့ကမ္ဘာတသိကာလပတ်လုံးအသိမကဘဝများစွာတန်တရားဆက်ဝိုင်းကြီးကိုလက်လည်ပြီးတော့ပြေးခဲ့ရပြီလည်ခဲ့ရပြီဆက်တဏှာယောက်ျားလက်သမားယခုတပ္ပိဒဉာဏ်တော်ကြီးငါရပြီတဲ့။ဒါကြောင့်တင့်ကိုငါတွေးပြီ။တင်ရှိဆက်ပြီးတော့ ငါခန္ဓာအရေးကိုပဲနည်းနဲ့မှမတိဆောက်နိုင်တော့ဘူးတင်းရဲ့ပြင်းမဲ့ဥသောအလုံးစုံကုန်သောကိလေသာတွေမှန်တရားကိုလည်းပဲအကုန်လုံးဖြစ်စည်းပြီးကိလေသာတွေကတော့အချင်းငယ်တွေကိုလည်းဖြစ်စည်းပြီးတင်းရဲ့အထွတ်ဖြစ်တဲ့အဝိဇ္ဇာကိုလည်းပဲမှုမှုငြိမ်ငြိမ်ဖြစ်စည်းပြီးငါရဲ့စိတ်ကလေးဟာယုံနာသင်္ခါရတရားတွေရဲ့ဖြုံကြီးရဖြစ်တဲ့နိဗ္ဗာန် အာယုပြုတဲ့အနေအချင်းရောက်နေပြီတေတနာယောက်ျားလက်သမားတို့ရဲ့ကုံရာဖြစ်တဲ့အရတ္တဖို့ကြီးကိုလည်းပဲငါရနေပြီလို့စိတ်แท้မှာပေါ့လေကြည့်ရတာပါနည်းနည်းလေးတရားဖြစ်ပုံဆက်ပြီးတော့ပြောလိုပါသေးတယ်မြတ်စွာဘုရားဟာဘောဓိပင်ခြေရမှာထိုင်တော်မူပြီးတော့နေမဝင်ခင်အချိန်ခါလေးမှာ မန်စစ်တီကိုနိုင်တော်မူတယ်တဲ့ပထမညာဥပိုင်းမှာရှိရှိသောဘဝကနေထိုင်ခဲ့ဘူးတဲ့အခြေအနေတွေကိုဖုံးလွှမ်းထားတဲ့အမိုက်တိုက်ကြီးကိုဖျက်ဆီးပြီးတော့ပုဗ္ဗေနိဝါဒဉာဏ်တော်ကြီးရရှိတော်မူပုဗ္ဗေနိဝါဒလုံးတတိဉာဏ်တော်ကြီးရရှိတော်မူပါတယ်မြစ္စည်းမယံမှာတော့အိပ္ပစက္ခု ဉာဏ်တော်ကြီးကိုရရှိတော်မူပါတယ်။ဒီဘစိတ်ကုဆိုတာဝေဝေကအရာတွေမှုန်မွှားတဲ့အရာတွေကိုမြင်စွမ်းနိုင်တဲ့နတ်မျက်စိကဲ့သို့တော့ဒီဘစိတ်ကုအဘိညာဉ်အဲ့ဒီအဘိညာဉ်ရတော်မူတယ်လို့ဆိုပါတယ်။နောက်ဆုံးရမှာတော့နောက်ဆုံးဆိုတာပစ္စည်းမယံပေါ့လေနောက်ဆုံးပစ္စည်းမယံမှာတော့အလုံးလူလိုက်ပြမှာတတ္တဝါတွေပေါ်မှာကျင်နာတနာမှုအကြောင်းပြုပြီးတော့ ပစ္စယကာရခေါ်တဲ့ပြိဿသမုပ္ပါကြောင်းကျိုးတဲ့တရားတွေပေါ်မှာဉာဏ်ချသွင်းပြီးတော့အနုလုံပฏิလုံအနေအချင်းသုံးသပ်ဆင်ခြင်တော်မူပါတယ်အဲလိုသုံးသပ်ဆင်ခြင်လို့အာယုံတက်တဲ့အခါမှာပဲကိုယ်ရဲ့ကယုံနာခန္ဓာတရားတွေအဖြစ်ကျက်ရှုပြီးတော့ဥပဒနာဉာဏ်ဤအစဉ်တိုင်းတက်ပြီးမဲ့လေးပါးဖို့လေးပါးတစ်ဆက်တည်းရရှိသွားတာနောက်ဆုံးအရဟတမနဲ့ကိလေသာတွေပယ်တတ်ပြီးတော့ သဗ္ဗညုတဉာဏ်တော်ကြီးရရှိသွားတာအဲလိုရရှိပြီးတဲ့နောက်ပိုင်းမှာအသိမကသိမ့်ပေါင်းများစွာသောဘုရားအစီအစဉ်တို့လက်မလွတ်တဲ့အသုံးပြုခဲ့တဲ့ခုနအနေကဇာတိသံဃာရံဆိုတဲ့ကာထာကိုပေါ့လေစိတ်ထဲမှာရွတ်သွားတယ်အဲ့ဒီကာထာမှာလူရင်းကတော့အနေကဇာတိသံဃာရံသန္တာဝိသအနိတိသံဆိုတာလူရင်းပါပဲ။ အဲ့ဒီတည်းမှာအနေကကြတိစံစာရဆိုတဲ့သကစုဟာဇာတိဆိုတာဟာဘဝအတိဖြစ်ရတာပါပဲအဲ့ဒီဘဝအတိဖြစ်ရတာဟာတဘဝလည်းမဟုတ်ပါဘူးအနေကအများကြီးပဲမယူမတွက်နိုင်ဘူးအဲ့ဒီတဘဝအများကြီးဟာအဆက်မပြတ်ဆက်ဆက်တုတ်ပြန်ပြီးတော့တွားနေတာဟာတလဲလဲလဲနေတာဟာ ဆံခါရဝတ္တလို့ခေါ်ပါတယ်အဲဒီဘဝပေါင်းများစွာကိုအသိမကယုဒ္ဓနာတ္တိဆက်ဆက်ပြီးတော့ဖြစ်နေတဲ့တန်တရားဆယ်ဝိုင်းကြီးကိုလည်ခဲ့ရတာကိုတဏ္ဍဝိတံခေါ်ပါတယ်။ဘာဖြစ်လို့လည်ခဲ့ရသလဲလို့ဆိုတော့အနိဗိတာနဲ့တဏှာယောက်ျားကိုမြင်နိုင်တဲ့ဉာဏ်မရသေးလို့ဒီလိုလည်ခဲ့ရတာတဲ့ ခန္ဓာအိမ်အတိတ်ကိုဖာမန်ထထတိဆောက်တတ်တဲ့တဏှာယောက်ျားလက်သမားကိုမတွေ့သေးလို့ဒီလိုလဲခဲ့ရတာတဲ့ဘယ်တော့ကအဲလဲခဲ့တာတော့လို့ဆိုတော့ဘာပြုဘာပြုနေတော့မှလဲခဲ့တယ်လို့ဆိုတော့ဘာကာကံကိုယ်တန်တော့တဏှာယောက်ျားလက်သမားကိုမရမနေရှာဖွေနေတော့မှလဲခဲ့တယ်တဲ့ဘာဖြစ်လို့ရှာဖွေရတဲ့လို့ဆိုတော့ အကြောင်းတစ်ချက်ပြထားပါတယ်တိဘဝတိရှိရခြင်းဟာကုဏတိဒုက္ခပြည်တွေနဲ့ရောက်ထွေနေတဲ့အတွက်ထက်ခါတလဲလဲရှင်းကရတာဆင်းရဲတယ်အဲဒီအကြောင်းတစ်ချက်ပြီးတော့အဲ့ဒီဘဝဇာတိဟာသူ့ကိုဖန်တီးပြီးဆောက်တတ်တဲ့တဏှာယောက်ျားတဲ့သမားကိုမတွေ့သေးလို့ရှိရင်သူ့ကိုမနိုင်သေးလို့ရှိရင်အလိုလိုပဲ မဆုံးနေသေးဘူးမပုံခံသေးဘူးအဲ့ဒီအကြောင်းနဲ့ဆက်ကြောင့်ဘဝဇာတိကြီးပြပြီးတော့တန်တရားမလဲလို့တဲ့အနေနဲ့ပေါ့လေအဲ့ဒီအကြောင်းနဲ့ချက်အဲတဏှာယောက်ျားတဲ့တမားကိုရှောက်ခွေရတာပါဒီနေ့ဌာနမှာဇာတိဆိုတာလေးနည်းနည်းအမြဲပြောပြခြင်း ဘုန်းကြီးကတော့ဟောကျင်တော့တော်တော်လေးကြည်ကြည်ပြည့်ပြည့်ဟောကျင်တာဒါမှမဟုတ်တဏှာကြီးတွင်တိတာယုံညာလေးဟောရတဲ့တရားဆိုတော့အဓိပ္ပာယ်ကြီးခြုံပြီးငုံပြီးအောင်ဆိုပြီးတော့လူရင်းဟောရပါတယ်လုပ်ငန်းစဉ်နဲ့ဆက်ဆက်ပြီးတော့ဟောမှတဘာဝကျမှာပါဒီနေ့ဌာနမှာဇာတိဆိုတာလေးနည်းနည်းအမြင့်ပြောပြကြည့်ဘုန်းကြီးတော့ဟောကျင်တော့တော်တော်လေးကြည်ကြည်ပြည့်ပြည့်ဟောကျင်တာဒါမှမဟုတ်တဏှာကြီးတွင် တိတာယုံညာကြီးဟောရတဲ့တရားဆိုတော့အဓိပ္ပာယ်ကြီးချုံမိငုံမိအောင်ဆိုပြီးတော့လူရင်းဟောရပါတယ်လူငန်းစဉ်နဲ့ဆက်ဆက်ပြီးတော့ဟောမှသဘာဝကျမှာပါဘဝဇာတိလေးစဖြစ်တဲ့အချိန်လေးပါစက္ကန့်ပိုင်းတောင်မှရှိမှာမဟုတ်ပါဘူးတောက်အောင်လေးအဲ့ဒီအချိန်လေးပါပဋိသန္ဓေစိတ်နဲ့ရုပ်အနှဲနဲ့ပါလာပါတယ်အဲ့ဒီခိုက်တာမှာတော့ ဒုက္ခဒုက္ခတကယ်ဆင်းရဲတော့မဖြစ်သေးပါဘူးဖြစ်တဲ့အချိန်လေးရတယ်တူတူလေးပါပဲအဲ့တူတူတောင်းတောင်းဘဝတည်းစပြီးတော့ဖြစ်တဲ့ဟာလေးကိုဘာဖြစ်လို့ဆင်းရဲလို့ဆိုထားတယ်လို့ဆိုတော့သူကိုယ်နဲ့ကလည်းပဲပြောပါလောက်အောင်တမနာနေဆိုခံခဲ့တဲ့ဆင်းရဲမျိုးလည်းမဟုတ်ဖဲနဲ့ဘာဖြစ်လို့ဆင်းရဲလို့ဆိုရတယ်လို့ဆိုတော့ သူကိုယ်၌ကတော့လောလောဆယ်ဖြစ်တဲ့အခိုက်အတန့်မှာအနိစ္စခံခဲ့တဲ့ဆင်းရဲတော့မဟုတ်ဘူးပေါ့။ဒါပေမဲ့လို့ဘဝတည်စပြီးတော့ဖြစ်တယ်ဆိုရင်ပူဖို့သာပြင်နေတော့နာဖို့သာပြင်နေတော့သိဖို့သာပြင်နေတော့သူ့အကြောင်းပြုပြီးတော့မဆုံးနိုင်တဲ့ပူနာတိဒုက္ခကြီးတွေကရောထွေးပြီးတော့ပါလာတာဖြစ်တဲ့အတိုင်းကိုလိုသလိုတီးနေတာမဟုတ်ဘူး ငိုခြင်းမနဲ့အိုးရတာမနာခြင်းမနဲ့နာရတာမသိခြင်းမနဲ့သိရတာဒါဒီတုံးနေရတာမြင်ကြီးတဲ့ကမှုများပွင့်လာလို့ရှိရင်သူ့ရဲ့ဥထိတ်မှာမြေမှုကလေးအလိုလိုပါတာသူသူကမှတင်ပေးလိုက်တာဟုတ်ဒါလိုပဲဘဝတတိဖြစ်လာပြီဆိုရင်ခုနာတည်ရဆိုတဲ့ဒုက္ခတွေရွက်ပိုးပြီးတော့ထွက်လာတာရောထွေးနေတာဖြစ်တော့ ဘဝနဲ့လည်းမပြီးဘူးနှစ်ဘဝနဲ့လည်းမပြီးဘူးဘဝခါကမပြီးဘူးဒါကြောင့်သူ့ကိုဆင်းရဲလို့မြတ်စွာဘုရားအမိန့်ကြားထားပါတယ်အဲ့ဒီဘဝလေးဆင်းရဲဟာတဘဝအတွက်စလိုက်လို့ရှိရင်အိုနာနောက်ဆုံးတည်ပြီးတော့ပြီးတာပဲမဟုတ်လားပြတ်တာပဲမဟုတ်လားနောက်ပါပြီးတော့ဘာဆက်ဖြစ်ဖို့လိုသေးတယ်လို့မေးကြရရှိပါတယ် ကံတွေကဘဝဖြစ်ဖို့ဖြစ်စေတယ်လို့ဆိုမယ်လို့ကိလေသာရှိနေတဲ့ပုဂ္ဂိုလ်တွေကကံကအကျိုးပေးနိုင်တာအထူးအားဖြင့်ဘဝတွေပေါ်မှာတွေ့ကြီးတဲ့တဏှာရှိမှသာဘဝတွေအကျိုးပေးနိုင်တာပါအဲဒီဘဝတွေပေါ်မှာတွေ့ကြီးတဲ့တဏှာမကင်းသေးတဲ့ညတော့ကံတွေကဆက်ပြီးတော့အကျိုးပေးနေဦးမှာပဲအဲတော့ဘဝဖြစ်ခြင်းရဲ့ အကြောင်းသကုပြသစ္စာတဏှာခေါ်တဲ့လက်သမားကိုပိုင်ပိုင်နိုင်နိုင်ကြီးမတွေ့သေးဘူးဆိုလို့ရှိရင်တဏှာတခံကပါနေတော့ကံပြုကာမတခါဘဝတွေဘဝဖြစ်တယ်ဆိုလို့ရှိရင်တဏှာအစီရပါသွားပြန်တော့တခါကုဏတိဒုက္ခဝိနေနဲ့ကြုံရတဏှာအစီရမကုန်သေးတော့ဒီလိုနည်းနဲ့ပဲဆလဘလဲပြီးတော့ဖြစ်နေမှာဒီဘဝဇာတိဟာသူ့ရဲ့လက်တယ်ဖြစ်တဲ့ တဏှာယောက်ျားလက်သမားကိုမတွေ့သေးတဲ့မြတ်ဆိုလို့ရှိရင်ပယ်နည်းနဲ့မှသူကအလိုလိုနောက်ဆုတ်သွားမှာမဟုတ်ဘူးတဲ့လောကမှာရှိနေတဲ့အဆောက်အဦတွေဟာချိန်တန်ကြလို့ရှိရင်တော့ဆွေးမြေယူရင်းပြီးတော့ပြိုပြက်သွားပြီမယ်လို့အိမ်ဆောက်လုပ်တတ်တဲ့လက်သမားတွေကဘာပေါ်မှာရှိနေကြများတော့နောက်ထပ်အိမ်သစ်တွေတော့ဖြစ်နေဦးမှာပဲဆောက်နေဦးမှာပဲဒီတော့လက်သမားတွေဖြောက်လိုက်လို့ရှိရင်တော့ ပဲနည်းနဲ့မှအဲ့အဆောက်အဦတွေပေါ့တိုက်တာအဆောက်အဦတွေမဖြစ်နိုင်တော့ဘူးဒီတော့အဆောက်အဦတွေမဖြစ်စေခြင်းလို့ရှိရင်တော့လက်သမားတွေဖြောက်ဖြစ်ကြည့်ရမှာပဲဖြောက်ဖြစ်ကြည့်ရင်တော့အိမ်မရှိသလိုအဆောက်အဦတွေမရှိသလိုပေါ့ဆိုတူခန္ဓာအိမ်အတိတ်ကိုဆောက်လုပ်တတ်တဲ့တဏှာလက်သမားကိုမနှိမ်နိုင်တဲ့ကာလပတ်လုံးတော့ဘဝအဆောက်အဦတွေရတော့ဒီလိုပဲဖြစ်နေမှာပဲဒါကြောင့်ဘုရားတော်ဟာခန္ဓာအိမ်ကို ထခတကတိဆောက်တတ်တဲ့တဏှာလက်သမားကိုမရမနေရှာဖွေးနေရတာပဲမြတ်စွာဘုရားမလေးပါးနဲ့ပယ်တတ်ရတဲ့ကိလေသာတွေကိုအတီးအတီးအတီးအတီးဆင်ခြင်လာရာလောဘအလှည့်ရောက်သွားတဲ့အခါကျတော့စိတ်ကိုဝင့်တာပြီးတော့ဒင်းတော့တန်မြာတစ်ချောင်းလုံးဒုက္ခတွေပေးခဲ့တာအခုတွေ့ပြီမရမနေရှာဖွေးနေတာအခုတော့တွေ့ပြီဆိုပြီးတော့သိအားရသွားတာ အရက်ထဲမှာစိုးတည်နေတဲ့လူတယောက်ကိုဆိုင်ရာလုံခြုံရေးဌာနကလိုက်ပြီးတော့ထောက်လန့်နေတဲ့အခါကြောင်ပိတ်မိပြီဆိုလို့ရှိရင်ကဲမင်းတွေ့ပြီမဟုတ်လားမင်းဘာတတ်နိုင်သေးသလဲလို့ဆိုတာမျိုးလို့တရားယောက်ျားလက်သမားကိုမြတ်စွာဘုရားအလောင်းတော်ဘုရားတွေကရှာဖွေပြီးတော့နောက်ဆုံးပယ်ဝိသကိလေသာတွေကိုအတိအကျဆင်ခြင်တဲ့အခါတဏှာ အလှည့်ရောက်သွားတဲ့ခါကျတော့ဒင်းတော့ငါတွေးပြီဆိုပြီးတော့ကြောင်ပိတ်မိပြီဆိုပြီးတော့သိအားရဟေ့အကောင်မင်းဘာတတ်နိုင်ကြီးလဲကွာလို့ဆိုတာမျိုးလို့ပေါ့လေကာကာရကတဏှာယောက်ျားဟဲ့လေသမားယခုတမဏိတမြန်တော်ကြီးငါရရှိတဲ့အခါမှာတင့်ကိုတော့တွေးပြီတင်ဟာဗဏိနဲ့မှငါခန္ဓာရဲ့အတိတ်ကိုတိဆောက်နိုင်မှာမဟုတ်တော့ဘူးတင်းရဲ့အဖို့တည်းဖြစ်တဲ့ကိလေသာအရှင်ရနေတွေကိုလည်းပဲ မှုမှုငြိမ်ငြိမ်ကဖြည့်ဖြက်သည်အိမ်မှာဆိုလို့ရှိရင်အရေးပါတဲ့အထုပ်ပေါ့အဝိဇ္ဇာအထုပ်ကိုလည်းပဲဖြည့်ဆည်းပြီးပြီငါရဲ့စိတ်ကလေးဟာယုံနာသင်္ခါရတို့ချုပ်ငင်းရာဖြစ်တဲ့နိဗ္ဗာန်ကိုအာယုံပြုတဲ့အနေအချင်းရောက်နေပြီတေတနာယောက်ျားလက်သမားတို့ရဲ့ကုံညာဖြစ်တဲ့အရတ်တခုလည်းပဲအခုပိုင်ပိုင်နိုင်နိုင်ရနေပြီဆိုပြီးတော့မြတ်စွာဘုရားအမှန်တန်ကျေနပ်တော့ စိတ်ထဲမှာပေါ့လေဝမ်းတောင်မြောက်ဖြစ်ပြီးတော့အဲ့ဒါလိုကြည့်ရမှာလေဒီဟာနဲ့ပတ်သက်ပြီးတော့တန်လျာစပ်ပုံတန်လျာဝတ်စပ်ပုံနဲ့တန်လျာဝတ်ပြတ်ပုံပေါ့လေဆက်လက်ပြီးတော့ဟောဖို့ပါပဲဘုန်းကြီးတို့သတိပဋ္ဌာန်တရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်များ သဘာဝ၆ပါးကဖြစ်ပြနေတဲ့ယုံနာတရားတွေသူတို့ဖြစ်ဆဲမှာလိုက်ပြီးတော့မရှိရင်မသိတဲ့အဝိဇ္ဇာအမှန်မသိအလွဲတွေလျှောက်ကြည့်တဲ့အဝိဇ္ဇာဖြစ်တယ်မသိရဲ့အဲ့ဓာတွေကိုအကောင်းထင်ပြီးတော့ตายာမှုတဏှာဖြစ်တယ်ဆွဲလမ်းဥပါဒဏ်နဲ့ဖြစ်တာပဲကိလေသာဝတ္တိဖြစ်သွားပြီကိလေသာဝအကြောင်းပြုပြီးတော့ ကောင်းကံဆိုးကံတွေလာမယ်ကာမဝတ္တိလဖြစ်ပြီကာမဝေကြောင့်နောက်ဘဝတည်တည်သွားမယ်အဲ့ဒီဘဝတည်မှာလည်းပဲအဝိဇ္ဇာနဲ့အထူးအပြည့်ခုနခန္ဓာရင်ကိုတိဆောက်တတ်တဲ့သစ္စာတက်ကပါသွားတာဖြစ်တော့ငါလို့ထင်ပြီးအဲ့ဒါမှလည်းပဲတကယ်ရှိနေတဲ့ယုံ난တရားကြီးမသိကြဘူးကြောင်းကျုပ်ဆက်ပုံကြီးမသိကြဘူးမြဲခြင်းရဲ့သဘောပဲဆိုတာမသိကြအဝိဇ္ဇာကြီးထပ်ဖြစ်ကြရ တဏှာတွေထပ်ဖြစ်ပြန်ဥပါဒဏ်တွေထပ်ဖြစ်ပြန်ကိလေသာကိုလဲပြန်ကိလေသာမှတခါကာမကိုကာမဝဥပါကကိုဒီနည်းနဲ့ပဲခြားတော့လဲနေတာမရှိတဲ့ပုဂ္ဂိုလ်တွေဖို့ရတော့ကိလေသာစက်သွားဖို့ရှိတဲ့ပုဂ္ဂိုလ်တွေမှာတော့အစီအစဉ်စီတိုင်းယုံလာရည်တည်ပြီးအကြောင်းတွေ့ရတယ်တည်အမြဲတမ်းရဲ့သဘောပဲဆိုတာတည်ပြီးတော့မသိရင်တွေ့ရနေပြီးတော့ပြီးတော့ပြဲသွားတာတဏှာကြီးကင်းသွားတာကျွမ်းမှုကြီးကင်းသွားတာ သူ့အကြောင်းပြုပြီးတော့ကာမကိုခေါ်တဲ့သင်္ခါရဆင်းရဲတွေပြတ်သွားတာသင်္ခါရဆင်းရဲပြတ်သွားတော့ဥပါကဝဆင်းရဲတွေပြတ်ပုံပေါ့လေအဲ့ဒါလေးတွေဆက်ပြီးတော့ဟောဖို့ရှိပါတယ်။လက်ဖက်ကကြာမှလူငန်းစဉ်တွေဆက်ဆက်ပြီးတော့တန်မြာဝဆင်းရဲစပ်ပုံနဲ့တန်မြာဝဆင်းရဲပြတ်ပုံပေါ့လေအဲ့ဒါလေးတွေဟောပါမယ်။အခုဒီနေ့ကတော့အချိန်ကျသွားပါပြီ။ဗုဒ္ဓနေမဟုတ်လို့ဗုဒ္ဓနေမှာဒီလိုဒီလိုမြတ်စွာဘုရား ပါရမီတွေပြည့်ပြည့်စုံပြီးတော့မန္တရားရှာတဲ့အခါမှာဒီနေ့ဒီရက်ဘုရားဖြစ်တယ်ဆိုတာဘုရားဖြစ်တဲ့အခါမှာဒီခါသာဒီစိတ်ထဲမှာရွတ်တယ်ဆိုတာပေါ့လေသိရအောင်အထိတ်အမှန်နေနဲ့ရှင်းချုပ်ပြီးတော့ဟောရတာပါဒီနေ့ဒါတော့ပဲတော့ကြအောင်စို့ဗုဒ္ဓနေမှာဗုဒ္ဓရဲ့တရားတော်ကိုယုံကြည်လေးစားကြတဲ့ပုဂ္ဂိုလ်များမြတ်စွာဘုရားကိုအကောင်းဆုံးဓမ္မပူဇာဖြင့်ပူဇော်ခြင်းဖြင့် ကိုယ်တည်းစိတ်ဆိုင်ပြီးတော့ပေါ်တိုင်းအာယုန်ကြီးပေါ်ကျဲလိုက်ပြီးတော့ဆွဲမြဲစွာရှုမှတ်လို့တိလသမารီပညာမိမိတို့ကိုယ်ပိုင်အကျင့်တရားတွေနဲ့တိဝဝဝကြီးပူဇော်နိုင်ကြပါစေ။